ပြီးတော့ဒီလိုဒီဆက်ပြီးဆယ်သားနဲ့ကိုသားအစပန်ကြောင်းပြီးတော့မှာဗျာဒီနေ့ဆောင်ကြောင်းတော့လေးခုနဲ့သဘောများပြီးဒီလိုမျိုးကကြည့်အောင်ပြီးတော့ဒီတိတိအဆက်ရဲ့နှစ်ပတ်လေဒီဝေကျွန်းတော်တော်မျိုးဖြစ်ပါပြီဗျာဒီကဘာပဲကြောင့်ကျေးဇူးရှင်မကြီးဆရာတော်ဘုရားကြီးတွေပြီးတော့ဒီတိတိအဆက်ကြီးဩဝါဒပြရဆရာတော်ဘုရားကြီးဖြစ်ပြီးအားလျော်စွာပြီးတော့တို့ဒီတဲ့ဆရာတော်ဘုရားကြီးရဲ့ဩဝါဒအဆုံးအမကိုထားစေဥပ္ပတံဆိုရင်ဆောင်ရွက်ဖြစ်ပြီးတော့ဘုရားကြီးဖြစ်ပြီးအတွက်ကြောင့် ဒီကနေ့ကျော်ပြကြီးကလည်းဒီလိုဖြစ်ပတ်တယ်ဒီလိုပဲကြည့်တယ်အဲဒါကတရားများကိုပြမသိနေတော့ဘူပါရန်ပြီးတော့ရင်းများကြောင်းဒုက္ခပန်ကြပါလိမ့်ရှင်ဩဝါဒဆိုတာနှမျိုးရှိပါတယ်ချွေရင်းရရှိလို့အဆုံးမဩဝါဒပေးရတာရှိရဲ့ ဒီလိုညမရှိသောနဲ့အကျိုးကျေးဇူးများအောင်လို့ညွှန်ကြားတဲ့အနေနဲ့သုံးမဩဝါဒပေးရတာရှိတယ်နှမျိုးရှိအဲဒီနှမျိုးထဲမှာအခုပေးရမယ့်ဩဝါဒကတော့ဒီလိုညမရှိဘဲနဲ့ညွှန်ကြားတဲ့ဩဝါဒစကားပေးရမှာပဲအဲဒီဩဝါဒကလည်းရင်က ကာနဲ့သဒ္ဓါနဲ့ဗာနဲ့ရိုက်နှိပ်ထားပြီးသားတော့ရှိနေပါပြီနှစ်ခါလားသုံးခါလားရှိပါပြီဘုညာဩဝါဒပြီးအဲဒီဩဝါဒကြီးဟာဤဒေဒီအဖွဲ့အတွက်အားလုံးလိုက်နာဖို့အယုံပြုဖို့ရတယ်လုံလောက်နေပါတယ်သူထပ်ပြီးတော့ပြောစရာတောင်းမရှိဘူးလို့ဆိုရမှာပါပဲအဲဒီပြောပြီးသားစကားတွေထဲမှာပဲ

မိမိနဲ့တန်လူထားခြင်းအာထအကျိုးစီးပွားကိုဆောင်ရွက်ခြင်းအဲဒီ၄ပါးရှိပါတယ်အဲဒီ၄ပါးထဲမှာသေကမ်းခြင်းဆိုတာကတော့ဝယ်စည်းနဲ့စပ်ပြီးတော့သိလို့ပဲမဟုတ်ပါဘူးသေယဝိဇ္ဇချစ်ပွဲစကားကိုပြောဆိုခြင်းဆိုတာကတော့ဖြင့် ဝယ်စည်းနဲ့ဆက်ဆိုင်ရာမှာအရေးကြီးပါတယ်ဒီဘာသာဒီပြင်နေရာတွေလည်းပဲအရေးကြီးတာပဲဖြစ်ခင်နေတဲ့ဘဝဖြစ်တဲ့နဝင်ချိုးဝဲနဝင်ချိုးတဲ့စကားမျိုးတွေပြောရတယ်ဆိုတာအမှန်ရေးပါရာရောက်ပထမကမုံကြီးနေတဲ့ပုဂ္ဂိုလ်တယောက်ဖြစ်စေကမူရှင်နေတဲ့ဘဝစကားကိုပြောလိုက်လို့ရှိရင်အဲဒီအမုံတွေပါလေအာဃာတတွေဒီနေပြီးတော့ ညီညွတ်ရေးတွေပါလေဖြစ်ပြီးတော့သွားတတ်အာဒီဘစကားပြောဆိုခြင်းဆိုတာနေရာတိုင်းမှာအသုံးကျပါအဖွဲ့အစည်းနဲ့အများစုနဲ့နေရာမှာဟိုပြီးတော့ရည်ကြီးပါတယ်ဒီတေဒီအဖွဲ့ကတော့အဖွဲ့ခေါင်းဆောင်ဖြစ်တဲ့ပုဂ္ဂိုလ်တွေအပြောဆိုတွေနူးညံ့သိမ်မွေ့ရဆိုတာအင်းတရင်ကြနေတာပါပဲသူရင်းရမရှိပါဘူး ပြောဆိုတွေညံ့တယ်ပင်ဝေးတဲ့ပြောဆိုကောင်းတဲ့လူတွေနဲ့ကြားပါဒီတော့အဲဒီကောင်းနေတဲ့အပြောဆိုတွေမပြတ်ဖဲနဲ့ကောင်းတဲ့ကောင်းသတိပြုပြီးကြတာပြောဆိုဖို့ဘုညာကတော့ပဲဩဝါဒပေးဖို့လိုပါတယ်အပိဓမ္မာပေးဖို့ရတော့မရှိပါဘူးမေတ္တာကာယကံမေတ္တာဝစီကံမေတ္တာမနောကံ ရေးတရား၃ပါးသူတို့ကလောကကိုင်မဲ့ဖြစ်တဲ့ပုဂ္ဂိုလ်တွေဆောင်ရွက်ဖို့ဆောင်ရွက်ဖြစ်တဲ့ပုဂ္ဂိုလ်တွေအဖွဲ့သူဖွဲ့သားတွေအဲဒါတွေနဲ့စပ်ပြီးမေတ္တာကာယကံနဲ့ကိုဖြင့်ချမ်းသာစေလိုသောစေရနာနဲ့ဆောင်ရွက်တင်တာကိုဆောင်ရွက်ရမယ်အဲဒါကတော့ခါခါသိမ့်တော့တယ် ဆောင်ရွက်ကြရှိမယ်မဟုတ်ပါဘူးကိစ္စကြီးနဲ့ရှိတဲ့အခါကာလတွေမှာဆောင်ရွက်ကြရှိပါလိမ့်မယ်ကိစ္စကြီးကြီးနဲ့ဆောင်ရွက်ကြရှိတဲ့အခါကာလတွေဇီဝေးတဲ့အခါကာလတွေအဲဒီလိုအခါကာလတွေမှာအခြားပုဂ္ဂိုလ်များအတွက်ကျိုးများကိုဖြင့်ဆောင်ရွက်ရအဲနေရတဲ့ပုဂ္ဂိုလ်ဆိုကြီးတဲ့ပုဂ္ဂိုလ်တွေနေရာတို့ဘာလို့အဲဒါတွေပြင်ပြပေး လမ်းတွေပါလေညွှန်ကြပေးနေရာတွေပါလေညွှန်ကြပေးအဲဒီလိုပါလေကြည့်ပါအသေးသေးရောက်လာတဲ့ပုဂ္ဂိုလ်တွေနေရာတို့ပါတော့ညွှန်ကြပေးကိုယ်နဲ့ဆောင်ရွက်စေတာနှုတ်နေတဲ့ဆောင်ရွက်စရာတွေကတော့အဲဒီလိုနှုတ်နဲ့ညွှန်ကြတာလည်းကြည့်ပါတယ်ဒီပြန်လည်းပဲပြောရင်ပြောလိုက်တဲ့ကိစ္စတွေရှိတဲ့အခါကာလကြတော့နှုတ်ကထုတ်ပြီးတော့ပြောရစိတ်ကတော့အများအားချမ်းသာပါစေစေမေတ္တာစိတ်ကသူကရှိရတယ် အဲဒါမေတ္တာကာယရာမေတ္တာဝစီကမေတ္တာမနောကနဲ့အဲဒီကံသုံးပါးနဲ့ပြည့်စုံနေလို့ရှိရင်အဲဒီပုဂ္ဂိုလ်ရဲ့ဂုဏ်ကျေးဇူးတွေကိုအတူနေတဲ့ပုဂ္ဂိုလ်တွေဆောင်ရွက်ဖို့ဆောင်ရွက်ဆက်ပြီးတဲ့ပုဂ္ဂိုလ်တွေကမမေ့နိုင်ဘူးတတိယနေတာပဲတယ်တော့ကပြင်းငါအတွက် ဘယ်လိုဆောင်ရွက်ဘူးတယ်ဘယ်လိုစကားပြောဘူးတယ်အဲဒီပုဂ္ဂိုလ်ရဲ့ဘုံကျေးဇူးတွေအမှတ်တရပြည့်ပြီးတော့နေတယ်အဲဒီတော့အမှတ်တရပြည့်နေတော့ညီညွတ်ရေးကအလိုလိုပြီးနေတာပေါ့ဒါကြောင့်မေတ္တာကာယကမေတ္တာဝစီကမေတ္တာမနောကနဲ့မှာသူအားဖြင့်မေတ္တာဝစီကဆိုရက်ရှင်နေတဲ့ဖွယ်ပါရဝယ်ဖြစ်တဲ့ပြောပြောပြနေနေညံ့ညံ့စကားကိုပြောဆိုခြင်းဆိုတာသူ အလေးပြုရစီဝေတဲ့အခါဖြစ်ဖြစ်ဒီမှာခံခွဲတဲ့အခါဖြစ်ဖြစ်လုပ်ဖို့ရအမှုရတာဝန်ပေးတဲ့အခါဖြစ်ဖြစ်ညွှန်ကြားတဲ့အခါခိုင်းတဲ့အခါဖြစ်ဖြစ်အဲဒုက္ခသရမှာဒီစဉ်နေတဲ့ဘဝဖြစ်တဲ့စကားနဲ့ချူချူသာသာပြောရကြုံမျိုးပြောပြီးလို့ရှိရင်ဒါအကောင်းဆုံးပဲတယ်

အဲဒီလိုဆောင်ရွက်ဖို့ရပဲပြီးပါနောက်ပြီးတော့ကိုရေးကိုယ်ရာနဲ့ဒိစ္စတွေပေါ်ပေါက်လာတဲ့ခါကာလလည်းပဲတတ်နိုင်လို့ရှိရင်ဖြင့်ကုညီရတဲ့ဆောင်ရွက်ရတဲ့သူ့အိမ်မှာသူ့ကိစ္စပါပဲအဲသူ့အိမ်သူ့ကိစ္စပဲမယ်လို့ယဉ်ဒီတဲ့ပုဂ္ဂိုလ်ချင်းချင်းဆက်ဆက်ရပုဂ္ဂိုလ်ချင်းချင်းအခွင့်အခွင့်ပါလို့ရှိရင်ဆောင်ရွက်ရပါရောက်ပြီးတော့ဆောင်ရွက်ရတဲ့မကြီးမညူဆောင်ရွက်ရတဲ့ အာသူကိစ္စကြီးငါနဲ့ကိစ္စကြီးမသွားနိုင်ဘူးအဲဒီလိုအကြောင်းပြပြီးဒီကတော့မပြက်ကွက်စီရဘူးဒီမှာလည်းကပြုထားလို့ရှိရင်အဲဘာကိစ္စကြီးလို့ပြောခဲ့ပါဦးညီလည်းပါအောင်စသည်ဖြင့်ဒီမှာလည်းကပြုထားလို့ရှိရင်ငါလည်းဘာကိစ္စကြီးတွေကမလာနိုင်ဘူးအဲဒီလိုမရှိရဘူးဘုကိစ္စမပြီးခြင်းနဲ့ထားလိုက်အဲသူတို့ဘာကိစ္စကိုလိုက်ပြီးတော့ဆောင်ရရအဲဒါက ရေးကြည့်ရတဲ့ဒါဒီလိုဟာတွေဆောင်ရလို့ချင်းဒီပုဂ္ဂိုလ်ရဲ့ဂုဏ်ကျေးဇူးလည်းမမေ့နိုင်မျိုးကြီးဖြစ်သမာနတတာမိမိနဲ့တန်းတူထားခြင်းနဲ့ဒါကရေးကြည့်အပွဲအစည်းတွေမှာလောကကြီးတွေကအပွဲအစည်းတွေပဲဖြစ်ဖြစ်တရားကြီးတွေကအပွဲအစည်းတွေပဲဖြစ်ဖြစ်အဲဒီလူညာလူထားတဲ့ဥစ္စာကတော့စိတ်ရေးကြည့်ပွဲစည်းမှုပဲနဲ့ပြင်မဲ့မှလည်းဒီလိုပါပဲ အပေါ်စီးအနေနဲ့ကောင်းတဲ့ဆက်ဆံလို့ရှိရင်အဲအောက်ကျနေတဲ့ပုဂ္ဂိုလ်သိသဘောမကျအစဉ်တန်းချင်းကကွာနေစေကမှုအစဉ်တန်းမြင့်နေတဲ့ပုဂ္ဂိုလ်ကနှိမ့်နေတဲ့ပုဂ္ဂိုလ်ကိုနှင့်ပြီးတော့ကောင်းတဲ့ဆက်ဆံလို့ရှိရင်သိသဘောကျတယ်သူစိုက်ပြီးလေအာငါလည်းသူနဲ့အစဉ်တန်းချင်းမတူဘူးဒါပေမဲ့လို့သူကအလေးပြုပေးတဲ့ဂရုစိုက်ပေးတဲ့ဆိုပြီးတော့ မတန်သဘောကျသဘောမျက်ဝါနာဖြစ်အဲဒါညီညွတ်ရေးပဲဒါကြောင့်အပွဲစည်းတဲ့မှာဖွဲ့ဝင်ပုဂ္ဂိုလ်တွေအားလုံးအချင်းများဘယ်သူကအထက်ကျတယ်ဘယ်သူကအောက်ကျတယ်သဘောမထားပဲနဲ့ညီလူညီမြဓာနုအနေအားဖြင့်အခွင့်အရေးပေးပြီးတော့ပြောကြစီတာပြောပြီးပြီပြောဝရခွင့်ရေးပေးရပြောလဲပြောရအောင်ဆောင်ရွက်ကြည့်တဲ့အခါကျလည်းပဲ သူတတ်နေတဲ့တာဝန်သူဆောင်ရွက်ပြီးပြီတာဝန်ပြရအာဒီပုဂ္ဂိုလ်နဲ့တော့မတော်ပါဘူးဒီပုဂ္ဂိုလ်ကအရေးချင်းမရှိဘူးစသည်ဖြင့်သိပြီးတော့အောက်ချပြီးတော့မထားရဘူးကိုယ်နဲ့ဓာတ်ညူပဲသူလည်းပဲစောင့်ဆောင်နေတဲ့ပုဂ္ဂိုလ်တယောက်ပဲသူနေရာနဲ့သူတနေရာတစ်ထောင်လမ်းကနေပြီးတော့ကျိုးစီအောင်သူဆောင်ရွက်နိုင်တယ်ဆိုတဲ့အနေထားပြီးတော့ဓာတ်ညူအနေရာချင်းပေါင်းနေဆက်ဆံရမယ်အဲ သင်္ဃာတရား၄ပါးတဲ့ညူကြီးတရား၄ပါးမိတ်ဆွေသင်္ဃာပေါ်များခြင်းအကြောင်းလည်းဖြစ်တယ်အဲဒီဖွဲ့စည်းနေသတိသာရှိရလည်းပဲဟိုဩဝါဒတွေလည်းပါပြီးသားပါပဲအခုထပ်ပြီးတော့ပြောကြမြည်လို့ဆိုအောင်ပါပြောကြမြည်လို့ထပ်ပြီးတော့ပြောရသတိပေးတဲ့အနေနဲ့အခုဒီကဣတိတိဖွဲ့ကတော့အဲဒီလိုဆောင်ရတာတွေကညွညွ ဖြစ်ပြီးတော့နေတာပဲကြားပါတယ်။ရောဆိုရနည်းနည်းညံ့ချူချူသာသာရောဆိုဆက်ဆံရတယ်ဆိုတော့လည်းကြားရ။နောက်ပြီးတော့ဒုဝနဲ့ဒုဝနဲ့အထက်ရအောက်ရအဲဒီလိုမထားပဲနဲ့ဓာတ်နုနေရတဲ့ဆက်ဆံပြီးတော့နေရတယ်ဆိုတာလည်းကြားရ။အဲဒါတွေကမကောင်းတဲ့ဥစ္စာတွေပါပဲ။အဲဒီက အဲပြည်စုံဒီကကိုယ်ဝန်တိုင်းနဲ့ဆက်လက်ပြီးတော့ပြည်စုံသွားဆောင်ရွက်သွားကြဖို့ပါပဲလောကကြီးဘက်ကအပွဲစည်းတွေဆိုတာမှတော့သူခွင့်ရည်ယူစရာလေးတွေရှိတာမျိုးရှိပါတယ်တရားရေးဘက်ကတော့သိမရှိပါဘူးဒါတောင်မှလည်းဘုရားလူကြီးတို့ဘာလို့ဆိုတာဒီမှာသူတို့ခွင့်ရည်ရှိတာမျိုးရှိပါတယ်အခုဟိတေတိအပွဲဆိုတာတော့လောကဘက်ကဘာမှခွင့်ရည်မရှိပါဘူးကုသိုလ်ရည်တက်တက်ပဲတကယ်ကုသိုလ်ရည်တက်တက်ပဲ ကုသိုလ်ရေးမှာလည်းပဲမနထိထိရောက်ရောက်ကုသိုလ်ရေးပါပဲဒီဒီဒီဘွဲကဒီနေ့တော့တတ်နိုင်သလောက်အင်အားနဲ့သာဝနာရိတာမှာယောဂီပုဂ္ဂိုလ်တွေတရားထုတ်ဖို့ဆိုသိခေါ်ထားပြီးတော့မိမိတို့တတ်နိုင်တဲ့အင်အားနဲ့ကျူးလို့ကိုယ်တရားထုတ်ခြင်းအောင်တိုက်တွန်းဟောပြောပြီးတော့ပေးသမဏကောင်းတဲ့လုံငါမှာပဲဘုန်းကြီးတို့က တရားထုတ်ကိုရတိုက်တွန်းရင်တိုက်တွန်းအောင်လားတိုက်တွန်းနိုင်တယ်သူတို့ရဲ့အခက်အခဲပြဿနာတွေမဖြေရှင်းနိုင်ဘူး။အော်ဤဒီဒီဖွဲ့ကသူအခက်အခဲတွေဖြေရှင်းနိုင်တယ်။သူတို့မှာတရားထုတ်စဉ်ခါကာလစာရေးတော်ကြီးမပြည့်စုံတဲ့ပုံကိုယ်တွေအတွက်ပြည့်စုံအောင်မခဲရင်အောင်အဲဒီဤဒီဒီဖွဲ့ကထောက်ပံ့ပေးနေတော့နာနေရကြပါဘူး။အခုဆိုရင် ယောဂီဥယျာ25လောက်နဲ့ဒီပါရောဟမ်25ရောက်လားဘယ်လောက်ရှိတာ25ရောက်တော့25ရောက်တော့25ရောက်တော့နေ့စဉ်နေတဲ့25ရောက်တော့ကျွေးပြီးတော့25ရောက်ထဲမှာရဟန်းလည်းပါတယ်ဒီလိုရှင်လည်းပါတယ်မျိုးသားလည်းပါတယ်မျိုးသမီးလည်းပါတယ်သုံးလို့ပဲအဲဒါတော့ ထောက်ပံ့ကျွေးမွေးပြီးတော့တရားအထုတ်ဖို့ရတိုက်တွန်းထားတယ်လို့ဆိုရမှာမဟုတ်ဘူးတရားဟောတာနာကောင်းတာပဲပါမန်သမထဌာနဆိုရင်25ရောက်ဆိုတာယောဂီအများဆုံးလို့ဆိုရမှာအများတယ်နေရမဟုတ်ဘူးအချို့သမထဌာနတွေမှာဒီ25ရောက်လောက်ကရှိလို့ရတော့လိုပါတယ်မကြည့်တတ်ပါဘူး25ရောက်လောက်များတဲ့ခါမှာရှိနေနေတဲ့ခါဆိုလို့ရှိရင်ဒီ5 6ရောက်လောက်ဘယ်လောက်လိုရှိတတ် တချို့သမဏနာနာကြတခါတရံမှာရှိတောင်မရှိဘူးမေးကြည့်လို့ရှိရင်အာဒီယာဒီမှာမရှိဘူးတဲ့ပြောဝါရဲမှာရှိတယ်တဲ့ပြောတယ်အဲ့ဒါဒီဟိတိဒီဘာအမြဲတမ်းယောဂီ25ယောက်ရောက်ဟောပြောတိုက်တွန်းထားတယ်တော့ထောက်ပံ့ပြီးတော့တရားအထုတ်စေတာအမှန်ကိုရေးပါရရောက်တဲ့လုပ်ငန်းစဉ်ပါပဲ။ ဒီပြင်လုပ်ငန်းစဉ်တွေလည်းရှိပါတယ်။ဒါဘုန်းကြီးကတော့သင်ကြားဆုံးမှာမပြောရဘူး။ဒါကအမှန်ရေးကြီးတဲ့ဥစ္စာ။လူလိုလာတဲ့ယောဂီကလည်းနေတဲ့အခါဆိုဒီမှာ340လက်တော့တယ်မနေတော့ဘူးဆိုတော့တော့ရှိပါ350 50လောက်တော့ရှိပါအဲဒီကစိတ်တောင်းနေဆိုတော့ယောဂီတွေ60ကျော်90ကျော်ဒီမှာအများအားရှိမြင်ရတဲ့အခါကျတော့လူလူလာယောဂီတွေကလည်းဆရာကျော် 150ပါလောက်လည်းရှိပါတယ်။100လောက်လည်းရှိတဲ့ကရှိပါတယ်။အဲနဲတဲ့ခါကိုပြာဏပြုပြီးတော့ပြောတာနဲတဲ့ခါကြလို့ချင်းဒီဒီဒီကထောက်ပံ့ယူထောက်ပံ့ယူပြီးတော့တရားထုတ်တဲ့ယောဂီတွေနဲ့25ရောက်လောက်နေရာရှိပြီးတော့နေတော့ဒါလောက်နဲ့ကိုပဲသာသနာ့ရေးတာမှာသူကကျက်ပြီးကြီးပြည့်စုံနေတာပါပဲအဲဒီတည်းက ယူဆကအာထုတ်အာထုတ်ပြီးတော့ညာစီတရားကြတော့တဲ့ပုဂ္ဂိုလ်တွေလည်းပဲမငဲပါဘူးဒါတွေလည်းအများကြီးပါပဲအဲဒါကြောင့်အဲဒါတွေကတော့သာသနာအတွက်အရေးကြီးဆုံးပဲနော်အရေးကြီးဆုံးနိမေသသုပတဘိက္ခုသမ္မာဝိရေယံအတုံညောလောကောရဟန္တေဤအတ္တသုပတသုပပရပိုက် ဣမေဘိက္ခုဒီတိနေပါသောဘိက္ခုတို့ဒီယဟန်တို့ဒီသမ္မာကောင်းစွာစေဝီရေယအကယ်၍နေကိုညာလောကလောကကြီးဒီအတုံရောအရဟံတေဟိယန္နာတော်မှာအတုံရောမသိမသုံးမီအတ္တစေလရာဤမြတ်စွာဘုရားသုဘဒပရဝတ်နောက်ဆုံးပြိဋိနိဗ္ဗာန်ဆံဃာနည်းမှာသာသနာအခြေအနေနဲ့စပ်ပြီးဟောတာ အရိယာမဲ့၄ပါးရအောင်အထုတ်နေတဲ့ဝိပဿနာယောဂီက၄ပါးအရိယာမဲ့ရောက်နေတဲ့ပုဂ္ဂိုလ်က၄ပါးအရိယာဖို့ရောက်နေတဲ့ပုဂ္ဂိုလ်က၄ပါးအားလုံး12ပါးရှိအဲဒီ12ပါးထဲမှာသောတာပတိမဲ့ရောက်အောင်အထုတ်နေတဲ့ဝိပဿနာယောဂီကတော့ပုထုဇဉ်ပဲဒုတိယတွေကတော့အကုန်လုံးအရိယာတွေကြီးတယ်ပါအဲဒီ12ပါးသောပုဂ္ဂိုလ်တွေ ကောင်းစွာနေလို့ရှိရင်လောကကြီးမှာယာနာတွေမစိတ်မဆုံးပဲဖြစ်သမယ်ကောင်းစွာနေတယ်ဆိုတာဘာတော့သောတာပန်ပုဂ္ဂိုလ်ဆိုလို့ရှိရင်မိမိရတာတဲ့တရားကိုပြောတဲ့တော့ပြောပြီးတော့သူတို့ကလည်းမိမိတို့သောတာပန်ပြောင်းတိုက်တွန်းပေးရမယ်အဲဒီလိုဆိုရင်သောတာပန်တယောက်ကတော့သောတာပန်တယောက်

ဝိပဿနာဉာဏ်နဲ့ပြည့်စုံအာရဒဝိပဿနာပုဂ္ဂိုလ်ဖြစ်အောင်ဝိရပြညာစသည်ရောက်အောင်တိုက်တွန်းပေးရမယ်အဲဒီလိုတိုက်တွန်းပေးလို့ရှိရင်ဝိပဿနာယောဂီကဝိပဿနာယောဂီပွားလာတော့ဝိပဿနာယောဂီကနေတော့ဇာတော်သောတာပန်ဖြစ်မှာသောတာပန်ဖြစ်ပြီးတော့နာကညာနာဖြစ်မှာအဲဒီနောက်ထပ်ပွားလာတဲ့ဝိပဿနာယောဂီကလည်းသူကလည်းပွားရအောင်မှာပေါ့အနည်းဆုံးတစ်ယောက်တော့ပွားရမယ်မြောက်သုံးယောက်၄ယောက်၅ယောက်ပွားနိုင်လို့ရှိရင်တော့ပိုကောင်းတာပေါ့ အဲဒီလိုသာပွားပွားသွားနေလို့ရှိရင်ဒါတမ္မာဝီရိယကောင်းစွာနေတာပဲအဲဒီလိုနေသွားလို့ရှိရင်မြတ်စွာဘုရားဤသာသနာတော်ကြီးကယဟနာတွေမှာမသိမသုံးမနဲ့ရှင်းနေလိမ့်မယ်ဝိပဿနာယောဂီတွေရှိနေတဲ့ကသောတာပန်ဖြစ်ရမယ်သောတာပန်ဖြစ်ရင်သဒ္ဒါကနာကယဟနာကတော့နောက်ဆုံးတနေ့ကျဖြစ်ရတာပဲပြီးတော့အရိယာတွေကအရိယာဖြစ်တိုင်းဖြစ်တိုင်းလည်းပွားဝိပဿနာယောဂီကလည်းပွားနေတော့ အများအားပွားနေတော့ဘယ်စိတ်သုံးနိုင်မလဲလောကမှာမိဘတွေကသားသမီးတွေသားသမီးတွေကမိတွေမိတွေဆင်ဆက်ပွားနေကြတော့အဲတက်မဲ့ဥပမာအပြင်ဆိုရင်ကျူတော်တို့ကျူယုံတို့ဝါယုံတို့ဆိုရရှိတယ်အဲဒါတွေဘေးရန်တွေမရှိလို့ရှိရင်အသေးအသေးတွေမတိုင်းနေတိုင်းသူကပေါက်နေတာပဲအဟောင်းပြည့်တဲ့ပင်တွေကပြည့်ပြီးသွားတယ်လည်းအသေးတွေကကြားနေတာအဲဒီလိုပဲကျူတော်များလိုပဲ ဉာဏပုဂ္ဂိုလ်တွေမစင်သုံးပဲဖြစ်သွားနိုင်တယ်လို့မြတ်စွာဘုရားသာသနာတော်ရှိစွာတည်ရခြင်းအကြောင်းရှိစွာတည်ရပုံကိုမြတ်စွာဘုရားဟောတာအဝိဓိတိဖွာကဆောင်ရနေတဲ့ကိစ္စအဲဒီဟာနဲ့ညီညွတ်ပါတယ်ညီညွတ်ကိုရင်လည်းဒီဒီဖွာရင်လည်းအထုပ်ပြီးတာပုဂ္ဂိုလ်တွေလည်းများပါတယ်အဲကောင်းဆောင်ပုဂ္ဂိုလ်တွေအပြင်အကုန်လုံးအထုပ်ပြီးတာပုဂ္ဂိုလ်တွေအဲဒီပုဂ္ဂိုလ်တွေကမိမိတို့လိုပဲသူများတွေလည်းဝိပဿနာအထုပ်နိုင်အောင်တရားဓုတွေကိုရအောင် အဲတိုက်တွန်းတိုက်တွန်းနှုတ်နဲ့လည်းတိုက်တွန်းတယ်နှုတ်နဲ့တိုက်တွန်းရင်တွေကတော့တချို့ပုဂ္ဂိုလ်တွေအားမလုပ်နိုင်ဘူးအဲလိုအားမလုပ်နိုင်တဲ့ပုဂ္ဂိုလ်တွေတို့အားထုတ်နိုင်အောင်လို့သာစီလည်းတရားထောက်ပံ့ပြီးတော့ပေးတယ်ဆိုတော့ဒါတဲ့ကောင်းတဲ့တိုက်တွန်းရင်းတော့မရှိတော့ဘူးကအကောင်းဆုံးနည်းနဲ့သစ္စာပြရတာကဒီတောင်အောင်လို့ဆောင်ရွက်နေရတာပဲဒါကြောင့်အဲဒီဒီဒီဝရမှာပါဝင်ပြီးသာမပုဂ္ဂိုလ်အနေနဲ့ဖြစ်စေအမှုဆောင်ပုဂ္ဂိုလ်အနေနဲ့ဖြစ်စေ ဒါဝင်ပြီးဆောင်ရတဲ့ပုဂ္ဂိုလ်တွေကအားလုံးကမြတ်စွာဘုရားဤသာသနာတော်ဒီတိုင်းရင်းအကြောင်းဖြစ်တဲ့အကောင်းဆုံးလုပ်ငန်းတွေကိုဆောင်ရွက်နေရပြီလေလို့အာယုံပြုပြီးဝမ်းမြောက်ဝမ်းသာနဲ့ရှိရမယ်ဝမ်းမြောက်ဝမ်းသာနဲ့အချင်းချင်းညီညီညွတ်ညွတ်နဲ့ဆက်လက်ပြီးတော့ဆောင်ရမြဲဆောင်ရသွားကြဖို့ပါပဲအဲဒီလိုဆောင်ရသွားခြင်းဖြင့်မိမိတို့သာနာမှာကုသိုလ်တရားတွေပွားများအင်္ဂြေတွေပါရမီတွေကျင့်ကြပြီးတော့ မိမိတို့လိုရှိရတဲ့မညာဘုံညာနိဗ္ဗာန်တရားတော်တရားသူတရားများကိုလင်းများစွာထိုက်ရောက်၍မျက်မှောက်ပြုနိုင်ကြပါစေ။ကောပုဒ္ဒပရတိဩဃံကောဓတရတိအနဝံ အပတိတိနာလာမေခောကမေရဏအပိယတိအတူဝိနသဆရာမေးတာဣဒဤလောကနဲ့ကောဘယ်လိုလဲပုဂ္ဂိုလ်ဒီဒုက္ခရာလွန်နိုင်ကြတော့ဩကံရေးရင်ကိုတတိကျော်လွန်ကူးမြောက်နိုင်ပါလေ။ ကျော်လွန်ကူးမြောက်နိုင်တယ်ရေရင်ကိုဘယ်လိုပုဂ္ဂိုလ်ကျော်လွန်ကူးမြောက်နိုင်တယ်လဲဒီဒီကြောင်းနေနဲ့ဒီကြောင်းနေနဲ့ညီတဲ့ပုဂ္ဂိုလ်အမြင်အားဖြင့်ဒီကြောင်းနေအကြောက်เสียကောင်းတာလည်းကုကုကျော်ရခက်တာလည်းနေတယ်လောစီရှိတော့မှဆိုလို့ရှိရင်တော့ ဟောင်းတို့လေတို့ကတော့ရှိတာခုလိုသင်္ဘောသက်သင်္ဘောတွေမကြည့်သေးဘူးကြောင်းနေခုရလို့တော့မလွယ်တဲ့ဥစ္စာအဲဒါအဲဒီကြောင်းနဲ့တင်စားပြီးတော့မေကွန်းမေးတာကောဒတရတိအာနောဣဒာဤလောက၌အာနော ရေပြင်းနဲ့ကျဲတော့မြေသမုဒ္ဒရာကိုကောဘယ်လိုသောပုဂ္ဂိုလ်သည်တရတိကျော်လွန်နိုင်ပါသနည်းရေပြင်းဒီရင်အပြင်လည်းကျဲနေလည်းနဲ့ပြီးတော့နေတဲ့ပင်လေတို့အင်းအိုင်ကြီးတွေအချို့မြေကြီးတွေ အဲဒါဘယ်လိုပုဂ္ဂိုလ်ကျော်လွန်နိုင်တယ်လဲသိနိုင်တယ်လဲအဘဒိထေနာလမေကောကံဂံမိရေနာသနာတိရတိအဘဒိထေအောက်၌လဲထောက်တည်စရာမရှိတော့နာလမေအထက်၌လဲဆွဲကင်ထားစရာမရှိတော့ဂံမိရေနဲ့သာတော့ဒီရင်ကျဲ၌ဟောဘယ်သူသောပုဂ္ဂိုလ်ဒီနာတိရတိမနစ်မြုပ်ပဲတည်ရနိုင်ပါသည် အင်းအိုင်ကြီးရဲ့ပင်လယ်ကြီးအမှန်တော့လက်တော့အောက်မှာလည်းပဲမထောက်နိုင်ထောက်မိကြမရှိဘူးထောက်မိကြတောင်းတို့ကြောက်ဆောင်တို့အဲဒီလိုထောက်မိကြအောက်ဘက်မှာလည်းမရှိဘူးအထက်ဘက်ကလည်းဆွဲကင်ထားစီရဒီကိုင်းတို့ကတော့မရှိဘူး ထဲလည်းဆွဲကြရမရှိအောက်လည်းပဲထောက်ကြရမရှိရင်လည်းနင်းမြုပ်ကိုရပဲမြင်ရနေတာကူးနိုင်လို့ရှိရင်ချင်းမမောခင်တော့မနေသေးဘူးမောရင်တော့နစ်ကိုရပဲရှိတော့တာအဲဒီလိုနဲ့လဲနဲ့ကျဲလဲကျဲတဲ့မြစ်ပင်လယ်တွေမှာဘယ်လိုပုဂ္ဂိုလ်များ မမြုပ်ဖဲနဲ့ထောက်တည်ရရနိုင်ပါသလဲဆိုတာမေးကျင်စားပြီးတော့မေးသဗ္ဗဒါသီလတမ္ပန်တော့ပညဝတုတမဟိတော့ဣဇဒစေနိတတိမာဩဃန္တရတိဒုတရံသဗ္ဗဒါခါခါသိသီလတမ္ပန်တော့သီလနဲ့ပြည့်စုံပြီဖြစ်၏ အဲဒီဩကဒီရင်ကိုကြောလွန်လိုတဲ့ပုဂ္ဂိုလ်ဟာသာသာသီလနဲ့ပြည့်စုံရမယ်ပတိမာအမှတ်ရသောတတိနဲ့ပြည့်စုံလျက်ဣဇတာအဲသူသမာဤတော်ကောင်းစွာတည်ကြည်ပြီးဖြစ်၍အမှတ်တတိတတိတရားလည်းရှိပြီးတော့ိတ်တည်ကြည်တဲ့ပုဂ္ဂိုလ်သမာဓိလည်းရှိရမယ်သမာဓိသီလသမာဓိဣဇ္ဇတာစိမ့်ဒီ အတွင်း၌ပြန်လျက်ရှုလျက်အတွင်း၌ပြန်လျက်ရှုလျက်ဉာဏ်ဝါပညာပညာနဲ့ပြည့်စုံသောပုဂ္ဂိုလ်သည်ဒုက္ခရံကူးမြောက်နိုင်ခဲ့သောဩဃရေရင်ကိုတရတိကူးမြောက်ကျော်လွန်နိုင် သီလသမာဓိပြည့်စုံတဲ့နောက်ဣဇဒတရားကိုရှုပြီးတော့ပညာနဲ့ပြည့်စုံရင်တော့ကုမြောက်နိုင်တယ်ကုမြောက်နိုင်ရတဲ့ရည်ရည်ကုမြောက်နိုင်နာမရရည်ရည်ပေါ့ညာရနာမရရည်ရည်ကကာမောကဘောကဒိဋ္ဌောကဝိသောကအဲ၄မျိုးရှိတယ် ကာမဩဃကာမောဃခေါ်တယ်ဒိဋ္ဌိဩဃဒိဋ္ဌောဃဘောဝဩဃဘောဃဒိဋ္ဌိဩဃဒိဋ္ဌောဃအဝိဇ္ဇာဩဃအဝိဇ္ဇောဃကာမောဃဘောဃဒိဋ္ဌောဃအဝိဇ္ဇောဃဩဃကြီးလေးခုဩဃဆိုတာယူယူပြီးယူကြောင်းလောကလောကယူယူပြီးယူကြောင်းပါအဲဒါအခုတော့ကိလေသာတွေကိုယူပြီးယူကြောင်း အနေနဲ့ပြင်စားပြီးတော့မေးပြင်စားပြီးတော့ပဲမေးတဲ့တိုင်ဖြေရကာမရည်ရည်ကြောင့်ကာမဂုဏ်နဲ့စပ်ပြီးတော့နေသက်သာရနေတဲ့ရည်ရည်ကြောင့်ကာမဂုဏ်ကတ attva တွေမှာကာမအာယုန်တွေကိုအမွန်မြတ်ပြုပြီးတော့နေသက်သာရနေကြတာပဲကာမအာယုန်တော့လိုက်ပြီးတော့နေကြတယ် ကာမရည်ကြီးကြောင့်နဲ့မျောနေကာမရည်ကြီးကြောင့်နဲ့ညှောနေတယ်တဲ့ဒီကာမရည်ကြီးကြောင့်ကဘယ်စီးတော့လဲအပေလေးပါလည်းစီးသွားတယ်လူဘဝလည်းစီးနာဘဝလည်းစီးကာမရည်ကြီးကြောင့်အာဟုတို့မကောင်းမှုကနေပြုလို့ရှိရင်ဘယ်လေးပါးစီကိုစီးသွားတယ်အမောအာယုန်နဲ့စပ်ပြီးတော့ ကာမဂုဏ်အာယုန်တွေရဖို့ရပြုလို့အာထုတ်ကြံရည်တဲ့အခါမတရားသဖြင့်မသိမတော်သောမကောင်းမှုတွေပြုပြီးတော့ကြံရည်အာထုတ်ပြုလို့လို့ရှိရင်အကုသိုလ်ကံတွေထားမြောက်သွားဆိုပါတဲ့တချင်းဆိုပါဥစ္စာခူးခြင်းအစရှိတယ်မပြူကောင်းတဲ့မှုတွေပြုနေတဲ့မှုတွေဒုစရိုက်မှုတွေကျူးလွန်ပြီးတော့ပြုခဲ့လို့ရှိရင် ဒီလိုပါလေအများကြီးပဲကာမဂုဏ်အယုန်နဲ့စားပြီးတော့ဒီလိုမတရားတွေနဲ့ရှာမိနေရတယ်များပါတယ်ပရိသတ်နေဆိုတကောင်းတကောင်းတပြာစားနေတာတွေတရားတွေမရှိပါဘူးသူတို့ကသူများတွေတပြာစားနေလူလောကမှာလည်းပဲဒီလိုပါပဲကိုယ်ခွင့်ရေးအတွက်သူများတွေကို ညင်စေသားပြနှိမ့်စေလူရက်ကိုကောင်းစားရေးတယ်လူကျူးစားနေကြတယ်လည်းအများကြီးပါပဲအဲဒီတော့ကာမဝါယုန်တွေအတွက်မတော်မသင့်တာတွေပြုလို့ရှိရင်အကုသိုလ်တွေဖြစ်တယ်အဲ့ဒါလူသက်သားရှင်လူသာကိုရင်စားခြင်းအကုသိုလ်တွေဟောအဲဒီအကုသိုလ်တွေကအပယ်လေးပုံပို့လိုက်တာအပယ်လေးပုံရောက်တယ်အဲဒီရကြသွားနိုင်တယ် ဒိဋ္ဌာလည်းဖြစ်နိုင်တယ်တိရစ္ဆာန်လည်းဖြစ်နိုင်တယ်လူတကယ်လည်းဖြစ်နိုင်တယ်အဲဒါကာမယူကြောင်းနဲ့မျောသွားတာပဲကာမယူကြောင်းနဲ့ဒီကြောင်းနဲ့ရောက်နေတဲ့ပုဂ္ဂိုလ်ကကိုယ့်အကိုယ်ပါမှရတတ်ပြီးတော့ပြီးအောင်မလုပ်နိုင်ဘူးလို့ဒီအချိန်နဲ့မျောသွားတာအောက်ကလည်းပဲထောက်เสียဒီเสียမရှိဘူးထက်ကလည်းဆွဲเสียမရှိဘူးဆိုဒီကနေအောင်မလုပ်နိုင်ဘူးမျောပါသွားတော့တာတတ်နိုင်ဘူး ရည်စည်းကြောင်းတန်ရင်တန်လောက်မျိုးပါသွားတာအဲ့ဒါလိုပဲကာမရည်စည်းကြောင်းကလည်းဒီကအားကောင်းတဲ့ပုဂ္ဂိုလ်လည်းရှိတယ်အားနည်းတဲ့ပုဂ္ဂိုလ်လည်းရှိများသောဖြင့်တော့အားကောင်းတာများပါလေကာမရည်စည်းကြောင်းအားကောင်းလို့ရှိရင်မကောင်းမှုအကုသိုလ်တွေလည်းပြုတာပဲမကောင်းမှုရအကုသိုလ်ရဲ့လို့စဉ်းစားမနေဘူးဘုရားဘုရားရဲ့အကျိုးစီးပွားတွေလည်းငဲ့မနေဘူးကိုလိုကြက်တဲ့ကိစ္စပြီးအောင်ကာမရည်စည်းကြောင်းနဲ့ကြတဲ့ပုဂ္ဂိုလ်မတော်တာတွေပြု ပယ်လေးပါးကြီးမျောပါသွားပြီ။သမာဓိကြောင့်လည်းမျောတော့ဘဝရည်စီကြောင့်ဘဝဆိုတာမိမိဘဝตายမှုအဲဘဝကိုဆင်မင်တော်ရနေတဲ့ပုဂ္ဂိုလ်တွေဘဝတွေကမလွတ်နိုင်မယူပါဘောအယူပါဘဝတွေရောက်ပြီးတော့အဲဒီမှာလည်းဥက္ကနာတည်ရ ဘဝရည်ကြောင်းနဲ့ညောပါသွားတယ်ဒီဘဝအာယုဘဝသမာဘဝတွေဖြစ်ဒိဋ္ဌိဩကဒိဋ္ဌိရည်စည်းကြောင်းနဲ့အဲ့ဒါလည်းပဲလူလောကမှာဒိဋ္ဌိရည်စည်းကြောင်းညာလည်းပေါ်ပါတယ်ဒိဋ္ဌိရတယ်သိစာဝါဒယူဝါဒအများကြီးရှိတယ်မြတ်စွာဘုရားဤသာသနာနဲ့ကျုံတဲ့အခါကာလတရားထုတ်လို့တရားဓုရတော့အယူမှအမြင်မှရသွားရင်ရမှာ ဒိဋ္ဌိသမဏကတော့ဒိဋ္ဌိနဲ့ယူမြင်မှနဲ့ပြည့်စုံတဲ့ပုဂ္ဂိုလ်ဖြစ်သွားရင်တော့လဲအဲဒါသောတာပန်ပုဂ္ဂိုလ်ပဲသောတာပန်ဖြစ်ရင်တော့သောတာပန်မဖြစ်သေးလို့ရှိရင်ယူဝါဒတွေအမှန်မှန်ကမဝေပါနိုင်ဘူးဘုရားဘာသာပြင်ဘက်ကမိစ္ဆာယူဝါဒတွေမျိုးမျိုးရှိတယ်အဲဒါတွေကဘာဝဉ္ဇဉ်က မိစ္ဆာယူဝါဒတွေရှိရင်သူလည်းမိစ္ဆာယူဝါဒရှိတာမိဘတွေဆွေမျိုးတွေကမိစ္ဆာယူဝါဒရှိတယ်ဆိုရင်အဲဒီသာသမီရတဲ့မိစ္ဆာယူဝါဒရှိတော့တာဘယ်မှမပြင်းနိုင်ဘူးမတိတ်နိုင်မကြောက်နိုင်သာဝနာတွင်မှာတောင်မှမဟုတ်တဲ့ဝါဒတွေရှိတယ်မှားယွင်းနေတဲ့ဝါဒတွေဟောတဲ့ပုဂ္ဂိုလ်ကတော့မှားနေခြင်းပြီးဟောတာရှိကောင်းပြုပါလိမ့်မယ်ဘယ်တော့မှအဲဒီဥစ္စာတွေကအမှားကြီးရှိတာပဲ ဒီတော့ကဒီဝါရမဟာယာနတို့ကွဲလာတယ်ဆိုတာလေသာသနာတွင်းကနေပြီးအဲဒီယူသေးသားနေဟောတဲ့ပုဂ္ဂိုလ်ကဟောအဲ့ဒါကြောင့်ကွဲကုန်မြတ်စွာဘုရားဟောတဲ့တရားတွေကဒုက္ခိတနဲ့သူဖြစ်ပြနေတဲ့တရားမမြဲတဲ့ယုံနာတရားများတာရှိတယ်ပုဂ္ဂိုလ်သတ္တဝါရဲ့လို့မရှိဘူးအများအားဒီနေတာမရှိဘူးလို့ ကြီးကြကြဟောထားတာပဲဒါပေမဲ့လို့အတ္တဝါဒအစွဲရှိတဲ့ပုဂ္ဂိုလ်ကြီးကအတ္တလေးရှိနေတာသဘောကျတာကိုဒါကြောင့်မလို့အောင်းမြင်ပုံမှာဘုရားကလည်းအများအားရှိနေတယ်လို့မာယာနာတွေကယူတာအဲဒီဘုရားကနေပြီးတော့မှကိုယ်တော်သားကိုနေမိတာဘုရားသူကြီးဖြုတ်ပြီးတော့တရားဟောတယ်ဆိုတာဒီလိုယူတာ ဟိုအဲဒီကိတ္တမှာရှိနေတဲ့ဟိန္ဒူဝါဒတွေနဲ့အတူတူပါပဲအဲဒီဟိန္ဒူဝါဒရှိတဲ့ပုဂ္ဂိုလ်တွေကသာသနာ့တွင်ရောက်လာပြီးတော့သူတို့ဝါဒအရနဲ့သဘောကျတယ်လို့ကြံပြီးတော့ဟောခဲ့တာနဲ့တူပါတယ်အဲဒီလိုလည်းဖြစ်မှာပါပဲအဲဒါတွေနောက်ပုဂ္ဂိုလ်ရဟုတ်ယူပြီးတော့လက်ကျစ်သွားတာမာယာနာဆိုပြည့်သွားအဲမာယာနာဆိုပြည့်သွားတာမူလာကပူရာနဲ့ဆိုရဟောခဲ့တဲ့တရားမူရင်းအတိုင်းမဟုတ်တော့ဘူး နောက်ကြတော့သူတို့နာယနာတွေကဘုန်းကြီးတို့ဂျပန်တွေ့ရတာချင်းဘောတော်ကဘုရားကိုယ်ဝယ်တာသိမကြည့်ဘူးဆိုတော့အမိတာပါဘုရားဆိုတာတောင်းငါအမိတာပါဘုရားကြီးဆိုတာအဲတောင်းငါမှာတည်ရှိနေဘုရားကြီးဒါသူကိုယ်ဝယ်တာပဲဒါဘုရားသာသနာတော်တွင်ကနေဖောက်ပြန်တဲ့ယူဝါဒတွေဖြစ်သွားတာအဲဒါမဟုတ်ဘူးကအခုနေခါကထေရဝါဒထဲမှာလည်းပဲယူအယူအမျိုးမျိုးတွေ ဟောကြပြောကြတဲ့ဥစ္စာတွေတော့ကြောက်ကြကောင်းပါလေဟောတယ်ပြောတဲ့ပုဂ္ဂိုလ်တွေကသူတို့သိကူးရတာတွေဟောချိုးလဲဘာမှလက်တတာမဟုတ်ပါဘူးမတာပဲနဲ့သူကမတာပဲမသိပဲနဲ့သူတို့သိတဲ့သဘောကြတာတွေဟောသူတို့တတိတွေကလည်းယုံကြည်အဲဒါတွေမာရယူပါလားဒီဒိဋ္ဌိရင်ဒီရောင်းနေကြတယ်အဲဒီဒိဋ္ဌိရင်ဒီရောင်းဒီရောင်းနေကြနေတဲ့ပုဂ္ဂိုလ်ကတော့ မဟုတ်တာတွေအဟုတ်ထင်နေတော့မကောင်းမှုတွေလည်းသူတို့ကောင်းမှုဖြစ်ခြင်းဖြစ်နေတာပဲသတ္တဝါတွေသပြပြီးရစ်ပူဇော်တာနဲ့အပြစ်ကင်းတဲ့ကောင်းကင်ဘုံရောက်တယ်ဒီလိုယူဆတဲ့ပုဂ္ဂိုလ်တွေလည်းရှိတာပဲဒီပြင်းဒီတွေလည်းရှိတာပါပဲမားတဲ့ယူယူမှတော့မာနဲ့ယူရှိတဲ့ပုဂ္ဂိုလ်တွေလည်းပြင်းမှားဘုရားလက်ထက်ကဆိုလို့ရှိရင်ဘုရားမကြည်ညိုတဲ့ပုဂ္ဂိုလ်တွေမိစ္ဆာယူရှိတဲ့ပုဂ္ဂိုလ်တွေကဘုရားလည်းသူပြင်းမှားတာပဲ ယုံနဲ့ပြောမှုရအများကြီးရှိတာတရားတွေဒါဖြစ်တဲ့ဉာဏပုဂ္ဂိုလ်တွေလည်းပြင်မာတာပဲမိစ္ဆာရိတိကမိစ္ဆာရိတိကာမသမာရဏဆိုတဲ့အတိုင်းမှားတော့ယူခြင်းမှားတော့ယူခြင်းခံပြီးတော့မကောင်းမှုအကုသိုလ်တွေပွားတယ်အဲဒီအကုသိုလ်တွေကအပယ်လေးပါးပြိတိကြီးချတာကိုအပယ်ဘုံတွေရောက်တော့အဲဒါဒိဋ္ဌိရင်နဲ့မျောသွားတာ သောတာပတိမဲ့ဖို့မြောက်သိမခြင်းဒီဒိဋ္ဌိကလည်းမကင်းမကင်းတော့အဲဒီသိရသိရဘုရားဘာဝဉ္ဇဉ်ကယူယူဝါဒတွေအတိုင်းမှားတော့ယူဝါဒတွေလက်ခံပြီးမှားတဲ့ကျင့်နေကျင့်နေတာပဲလေးပါရောက်နေတာပဲမကြောက်ကြကောင်းနဲ့အဝိဇ္ဇာဆိုတာသစ္စာလေးပါးတရားမသိတာအဝိဇ္ဇာအဲဒီဝိဇ္ဇာကတော့ကျင်းရပါတယ် မြင်နိုင်ကြတဲ့ဒွါ၆ပါးကဖြစ်ပေါ်နေတဲ့ယုံနာနေရာဖြစ်ပြနေတော့အိဋ္ဌမမြဲတဲ့တရားဒုက္ခဆင်းရဲတရားတွေပဲကောင်းတဲ့တရားမရှိဘူးတရားအာဟုစရာဘာမှမရှိဘူးဒါပေမဲ့လို့သစ္စာလေးပါးမှန်တိုင်းမသိသေးတဲ့ပုဂ္ဂိုလ်တွေကတော့အကောင်းတွေလို့ဆင်းနေတာကိုကောင်းကောင်းနေမြင်ရကောင်းတယ်ကောင်းကောင်းနေကြားတာကောင်းတယ်နားရတာစားရတာကောင်းတယ်ဝိရိယတာကောင်းတယ်သိကုသနာကြံနေရတာတွေဝမ်းမြောက်ဝမ်းသာစရာတွေအဲ့ဒါတွေကောင်းတယ်အဲ့ဒီလိုဆင်းနေတယ်

ဒီစည်းကြောင်းကနေပြီးတော့ဘုံ30တည်းအကုန်လုံးမျောနေတာပဲရံခါပဲဒီပါရောက်သွားလိုက်ရံခါလူဘွားရောက်လာလိုက်ရံခါနတ်ပြည်ရောက်ရံခါယူပဇောဘုံတွေရောက်ရံခါအာယူပဘုံတွေရောက်မိမလဲနေတာပဲဟောဝဉာလဲဒီဝဉာလဲနေတယ်လို့ဟိုရောက်လိုက်ဒီရောက်လိုက်ဝိဇာဩဃနဲ့ဒီစည်းကြောင်းနဲ့ဝိဇာဩဃဆိုရင်ဒီကြောင်းနဲ့ပါပြီးတော့မျောတယ်သေချာစဉ်းစားကြည့်တော့ကြောက်ကြကောင်းတယ်လို့ အဲ့ဒါကုမြောက်ကိုရမလွယ်ဘူးတဲ့အဲ့ဒီဟောကရည်ရင်ကြီးလေးခုကိုဘယ်သူကုမြောက်နိုင်မလဲဆိုတာမျိုးဆိုပြာဒီဒါမိသားနဲ့ပြည်စုံရမယ်တဲ့ပထမအဆင့်ဒုတိယကသမာဓိပြည်စုံရမယ်တတိယကတော့ဣဇရတနာရှုပြီးတော့ပညာနဲ့ပြည်စုံရမယ်ဝိပဿနာပညာအရိယာမပညာနဲ့ပြည်စုံရမယ်အဲဒီလိုပြည်စုံတဲ့ပုဂ္ဂိုလ်ကကူးမြောက်နိုင်ခဲ့တဲ့ ဩဃလေးပါလွန်မြောက်တယ်တဲ့ဒါလည်းအရတဘူရောက်မှာကောင်းကောင်းလွန်မြောက်ပါတယ်သောတာပတ္တိမဲ့ဖို့လို့ဆိုလို့ရှိရင်တော့ဒိဋ္ဌိဩဃအယူမှားတွေတော့သူပြီးတယ်ဒီဥစ္စာမှန်ဒီအယူအမှားတယ်ဆိုတာဒီလိုတော့ပြီးတယ်အဲအယူမှားတဲ့ယူဝါဒတွေသူလက်မခံဘူးသူလက်မယူဘူးအဲဒီဒိဋ္ဌိဒီကြောင့်ကလွန်မြောက်နေတာကိုသောတာပန်ကတော့လွန်မြောက်တယ် အဲဒါကအနာဂတ်ဆိုတော့ပြောကြပြီဉာဏ်နဲ့ပြောမြောက်သွားသောတာပန်မှာရှိသေးတဲ့ပုထုဇဉ်မှာတော့ဒိဋ္ဌိကြောင့်ကရှိရပဲမြတ်စွာဘုရားဆုံးမတရားတွေတရားတွေနာတရားတွေကြည့်ရှုလေ့လာကွာတော့တော့ကွာတာပေါ့လုံးလုံးတော့မကွာဘူးဒိဋ္ဌိကတော့ငါဆွဲအတ္တဆွဲမှာမကြောက်နိုင်ဘူးကွာဒိဋ္ဌိကြောင့်လည်းကြာနေတာ သောတာပန်ပြေးမှလွန်မြောက်ပြီးတော့သွားမယ်ဝိပဿနာရှုတဲ့အခါတော့ရှုတဲ့ခိုက်တာတော့အဲဒီဒိဋ္ဌိလေးခိုက်တာခိုက်တာတော့သွားပါတယ်အဲအစတော့ဒီလိုကအထူရတာပဲဒိဋ္ဌိကြီးကြောင်းကလွန်မြောက်အဲဝိဇ္ဇာကြီးကြောင်းကတော့အာရတမေကိုရောက်မှကောင်းအောင်လွန်မြောက်အဲကြောင့်အဲဒီကြောင်းနေပါသီလနဲ့ပြည့်စုံတဲ့ပုဂ္ဂိုလ်သမာဓိနဲ့ပြည့်စုံပြီးတော့သစ္စာတရားတွေရှုလို့ဉာဏ်ဝိပဿနာဉာဏ်နဲ့ဆင်းရဲတက်ပြီးတော့ အရိယာမဂ်ဉာဏ်ရောက်တယ်သောတာပတိမဉာဏ်ရောက်လို့သောတာပန်ဖြစ်လို့ကျင်းဒိဋ္ဌိဩဃမိစ္ဆာမှားသောယူဝါဒတွေလွန်မြောက်သွားပြီအဲဒီယူဝါဒတွေကိုကောင်းတယ်လို့မယူဆဘူးသူကဘယ်လိုပြောနေသူကမယုံဘူးအဲဆက်ပြီးတော့အထုသွားလို့ချင်းချင်းကာမရည်စည်းကြောင်းလည်းလွန်မြောက်တယ်ကာမရည်စည်းကြောင်းဆိုတာကာမဂုဏ်အာယုန်တွေဒါရနှိမ့်တဲ့နေတဲ့ တဏှာပဲနာခံကြမှာပေါင်းလို့မြောက်တာဆက်ပြီးတော့အာထုံလို့ရှိရင်ဘဝယူကြောင်းနဲ့ဝိဇ္ဇာယူကြောင်းနဲ့လွန်မြောက်တယ်အရဟတနာကကိုရောက်ရဟနာပြည့်တဲ့အခါကျတော့ကိုဝင်ရောပဲအဲဩဃလေးရောက်လွန်မြောက်သွားပြီးသောတာပန်သောတာပန်လေးရောက်လွန်မြောက်တယ်သရဂံနဲ့ထိုက်ရောက်လွန်မြောက်တယ်အနာဂံနဲ့ထိုက်ရောက်လွန်မြောက်တယ်ရဟနာကြလို့ရှိရင်အကုန်လုံးလွန်မြောက်သွားတယ်အဲဒီလိုလွန်မြောက်အောင်ကျင့်ဖို့

လွန်မြောက်နိုင်ကူးမြောက်နိုင်ခဲ့တော့ဩကံဩက၄ပါးဒီဟူသောရည်ရင်ကိုကာမောကဘောကဒီသောဝိသောကသို့တဲ့ဩက၄ပါးဒီရည်ရင်ကိုတရတိကူးမြောက်နိုင်ပေပြီလို့မြတ်စွာဘုရားပြောကြတာအခုဒီမှာဝိပဿနာတရားအထုံးနေရတာအဲဒီဩဃလေးပါလွန်မြောက်အောင်လို့ပဲဝိပဿနာကျူတိုင်းကျူတိုင်းကျူမိတဲ့အာရုံနဲ့ဆက်ပြီးတော့အနိစ္စဒုက္ခအနတ္တသိနေတဲ့အတွက် နေသတူတော့အတ္တဆွဲတယ်မပြေဘူးအောက်တည်းဆိုဒိဋ္ဌိတော့ကွာနေတာဒိဋ္ဌိတော့ကွာနေဝိပဿနာထိုက်တာဟာဒိဋ္ဌိကွာတဲ့အဲဒီလိုရှင်နိုင်တဲ့သွားလို့ရှိရင်ဝိပဿနာနဲ့ပြည့်စုံတဲ့ခါဒီဒိဋ္ဌိလုံးလုံးကွာသွားမှာဆက်ပြီးအရုဏနဲ့ရှင်တော့နာရမိနဲ့ရောက်တဲ့ခါမှာကာမောကလည်းပဲဘုံမြောက်သွားမယ်နောက်ဆုံးအာရဒမေကိုရောက်တဲ့ခါကာလကျတော့ဘဝကဘဝရည်ရင်နဲ့ အဝိဇ္ဇာအဝိဇ္ဇာရည်ရင်ဆိုတာဒီအကုန်လုံးကူးမြောက်သွားမယ်အဲဒီကူးမြောက်သွားတဲ့အောင်လို့ကျူးစာအထုံးနေရတယ်ဒီကတည်းကနာမတိတဲ့တရားတွေကိုရှင်းမှတော့အားဖြင့်ဒီဝဒနာပညာကိုအစဉ်စဉ်ပွားများကြည့်ရေမိမိတို့လည်းကြည့်ရတော့မညာကိုညာနဲ့နိဗ္ဗာန်ကိုမြင်မောက်ပြီးတဲ့ရက်ဟောက400 ။သာမယာရည်ကြီးကိုသင်မြန်စွာကျော်လွန်နိုင်ကုမြောက်နိုင်ကြပါစေ။သာသာ